သာသနာတော်နှစ်2562ခုနှစ်ကောဇာတိဂရေ1389ခုနှစ်စုံလပြည့်ချိုတရက်ခရစ်နှစ်2010ခုမေလ17ရက်ဇာတာပရိနီယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီကောင်တီဆန်ဂေဂရီယစီတီဒေါက်တာမောင်မောင်ဒေါ်မေယု သမီးမချိုတဲမောင်မိသားစုများဤဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဤမာသတိပဋ္ဌာန်၅ရဲ့အချိန်ပြည့်တရားစခန်းပွဲမှာလာရောက်ပြီးတော့ဓမ္မသမဏကုသိုလ်တူလာရောက်စီးပူးကြတဲ့ဓမ္မမိသားစုများကိုခွန်ကြီးပထမဦးဆုံးနေ့မှာဓမ္မဒါနတရားလူပေးလူမှာကတော့ တိပဌာနာတုတ်တံဒေသနာတော်မှာလာတဲ့တတိပဌာန်ရှုမှအာထုံဤတရားတော်ကိုပဲဘုန်းကြီးဓမ္မဒါနတရားလူပေးလူမှာပါ။ဒါကြောင့်လဲဆိုတော့ဘုန်းကြီးတို့တရားပြတရားပေးနေတဲ့ဝိပဿနာတရားတော်ဟာမဟာတတိပဌာန်ဝိပဿနာတရားဘာတရားတော်လဲ။မြတ်စွာဘုရားကိုတော်တိုင်ဘုရားရှင်တိုင်းဘုရားရှင်တိုင်းလက်မလွတ်တဲ့ မဟာတတိပဋ္ဌာန်ဝိပဿနာတရားဘုရားရှင်တိုင်းဘုရားရှင်တိုင်းဟာဒီတတိပဋ္ဌာန်သုတ်တန်ကြီးကို ဟောကြားတော်မူတယ်ဒီတတိပဋ္ဌာန်သုတ်တန်ကြီးကိုဟောကြားတဲ့ခံမှလည်းပဲတကယ်ကို ရေရေဝုံဝအမခံချက်ပေးပြီးတော့မြတ်စွာဘုရားဟောတော်မူတာဖြစ်ပါတယ်ငါဗျာဟောကြားတဲ့ဒီတတိပဋ္ဌာန်သုတ်တန်ဒေသနာတော်အတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်တဲ့ပုဂ္ဂိုလ်ဆိုရင် အလွန်ကြာမှခုနှစ်နှစ်ပဲအလွန်ကြာရင်ဘယ်နှစ်နှစ်လဲခုနှစ်နှစ်အားထုတ်လို့ရှိရင်မြတ်စွာဘုရားကအနာဂါမိအဲအရဟတမေညာပူညာထိအောင်ရနိုင်တယ်ယဟန္တာထိအောင်ဖြစ်နိုင်တယ်တကယ်လို့ဥပါဒံအစွဲလန်းလေးကြံနေမယ်ဆိုရင်အနာဂံဖြစ်နိုင်တယ်အထက်မဲ့ဖို့တွေထိအောင်မြတ်စွာဘုရားပြောတာ အောက်မဲ့အောက်ဖို့ဖြစ်တဲ့တဂရကံသောတာပန်တော့မပြောဘူးတကယ်အထက်မဲ့ဖို့ဖြစ်တဲ့ယဟန္တာထိအောင်ဖြစ်နိုင်တယ်မင်းတို့အစွဲလန်းလေးကြံနေရင်အနာဂံဖြစ်နိုင်တယ်ကွာတဲ့တကယ်လို့ညာအလဲအလတ်စားပုဂ္ဂိုလ်ဆိုရင်ခုနှစ်လပဲညာအလဲလတ်စားပုဂ္ဂိုလ်ဘယ်နှလအထုတ်မလဲခုနှစ်လအထုတ်ယူနေယဟန္တာထိအောင်ဖြစ်နိုင်တယ်တဲ့အစွဲလန်းကြံနေရင်အနာဂံဖြစ်နိုင်တယ်တဲ့ တကယ်လို့ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်ပါကွာတဲ့မြတ်စွာဘုရားကဘယ်နှရက်တယ်လဲခုနှစ်ရက်လောက်အာထုတ်ယုံနဲ့ပဲယဟန္တာဖြစ်နိုင်တယ်တကယ်လို့အစွဲလန်းလေးကျမ်းနေမယ်ဆိုရင်အနာဂံဖြစ်နိုင်တယ်မြတ်စွာဘုရားဟောတော်မူတဲ့တုတ်တန်ဒီပိဋက၃ပုံနိကေ9ရက်ဓမ္မခန္ဓာပေါင်း၈၄၀၀၀ အဲ့ဒီတည်းမှာမြတ်စွာဘုရားရဲရဲဝံ့ဝံ့အမခံကျက်ပြီးပြီးဟောတာဒီတိပ္ပဏသုတ်တမယ်ဒီတိပ္ပဏကျင့်စဉ်အတိုင်းသာမိမိတို့ရိုးရိုးသေးသေးကျင့်ကျင့်ရင်မြတ်စွာဘုရားမိန့်တော်မူတဲ့အတိုင်းအလွန်ကြာမှခုနှစ်နှစ်ပဲအထုဉာဏ်လာဖြစ်နိုင်တယ်ဉာဏ်အလက်လားဟိုဉာဏ်လေးတဲ့ပုဂ္ဂိုလ်ဉာဏ်အလက်လားစားပုဂ္ဂိုလ်ဆိုရင်ခုနှစ်လဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်အတွင်းနဲ့ဉာဏ်လာထီအောင်ဖြစ်နိုင်တယ်ဆိုတော့ ဒီတတိပဌာန်တရားတော်ဟာတကယ်အားကိုးတိုက်တဲ့တရားလားအာမကိုးတိုက်တဲ့တရားလားအာကိုးတိုက်တဲ့တရားပါဗျာအေးတကယ်လက်တွေ့အားထုတ်တိုက်တဲ့တရားလားအာမထုတ်တိုက်တဲ့တရားလားအာထုတ်တိုက်တဲ့တရားတကယ်အားထုတ်တိုက်တဲ့တရားပါတကယ်ကိုအားကိုးတိုက်တဲ့တရားပဲဒါမှမဟုတ်ဒီတတိပဌာန်တရားဟာမလွယ်ဘူးမမှားဘူးလေအဲ့ဒီမလွယ်မမှားတဲ့အတွေ့အကြုံကိုဘုန်းကြီးတို့ဒီကနေ့မြန်မာနိုင်ငံ အမြင့်ဆုံးဖြစ်တဲ့ဘုန်းကြီးတို့တန်ခါတက္ကသိုလ်ဆိုတာရှိပါတယ်တန်ခါတော်များအဲ့ဒီတက္ကသိုလ်ကဒေါက်တာဘွဲ့တွေထိအောင်ပေးနေတာပါအဲ့ဒီတက္ကသိုလ်မှာဝင်ရောက်ပညာသင်နေတဲ့ယဟန်တော်များလူပုဂ္ဂိုလ်များတက္ကသီလဓမ္မစရိယ BA ဆိုတဲ့အဲ့ဒီဘွဲ့ကိုယူတဲ့အခါမှာအဲ့ဒီသင်္นานစာမဝဲပြီးတာနဲ့မဟာစီမှာ10ရက်အထူပါပါတယ်ဒီတတိပဋ္ဌာန်နည်းနဲ့ ဘယ်နှရက်အထုရတာ၁၀ရက်အထုရတယ်အဲ့ဒီကနေအောင်လို့မဟာဓမ္မစရိယတံတက္ကသီလမဟာဓမ္မစရိယအမင်းအေဆိုတဲ့ဘွဲ့ယူမဲ့ပုဂ္ဂိုလ်အဲ့ဒီတန်တက်တဲ့ပုဂ္ဂိုလ်နှစ်နှစ်တည်းရပါတယ်အဲ့ဒီမှာပထမနှစ်မှာ သူ10ရက်ဖြည့်ပြီးတာနဲ့တရားဝင်ရပါတယ်။မာဇိယိတမှာဒီသတိပဋ္ဌာန်နည်းနဲ့နောက်ဆုံးနှစ်ဖြည့်ပြီးပြီဆိုရင်45ရက်တရားစကားဝင်ရပါတယ် အဲ့ဒီမှာ45ရက်တိအောင်တရားစခန်းဝင်ရပါတယ်ဒါဘုန်းကြီးတို့မြန်မာနိုင်ငံမှာအမြင့်ဆုံးဖြစ်တဲ့တန်ခါတက္ကသိုလ်ကြီးမှာနိုင်ငံတော်တန်ခါမဟာနာယကဆရာတော်ဘုရားကြီးများဦးစီးပြီးတော့မှဒီတရားဌာနတွေမြန်မာနိုင်ငံမှာတရားတွေပေးနေတာတရားဌာနတွေအများကြီးတရားနိလန်းတွေအများကြီးအဲ့ဒီထဲမှာတကယ်ကို မလွဲမမှားနိုင်ပဲအခိုင်အမာဆုံးဖြစ်တဲ့ဒီတတိပဌာနာုတ်တန်ဒေသနာတော်ရှုနည်းအတိုင်းညွှန်ကြားတင်ပြပေးတာဒီနေရာပဲရှိတယ်မဟာစီဌာနအဲ့ဒီကို သွားရမယ်ဆိုပြီးတော့အဲ့ဒီမှာတရားစခန်းဝင်ပြီးတော့တရားတွေအပြည့်အဝအားထုတ်ရပါတယ်။ဒါဘုန်းကြီးတို့မြန်မာနိုင်ငံဘုန်းကြီးတို့ရဲ့အိန္ဒိနာကြီးနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံအဲ့ဒီမှာထိုင်းနိုင်ငံကချူလာလောင်ကွန်းဆိုတဲ့ဘရင်တက္ကသိုလ်ကြီးဒါအင်မတန်နာမည်ကြီးတဲ့တက္ကသိုလ်ကြီးအဲ့ဒီတက္ကသိုလ်ရဲ့နောက်ဆုံးနှစ်ဖြည့်ဆို့ထားတဲ့ကျောင်းသူကျောင်းသားများ ရန်ကုန်မြို့ကိုလာပြီးတော့ဘုန်းကြီးတို့မာစီသာသနာရိပ်တာကြီးမှလာပြီးခုနှစ်လတိုင်တိုင်အားထုတ်ရတယ်ဘယ်နှလအားထုတ်ရလဲအခုဒီမှာ9ရက်ဆိုတာတော့များနေပြီများထင်နေသလားမသိဘူးအဲဒီမှာခုနှစ်လတိုင်တိုင်အားထုတ်ရတယ်အဲဒီခုနှစ်လတိုင်တိုင်ဒီကဆရာနီးကြကြရပြီဆိုတော့မှဒီပုဂ္ဂိုလ်ကြီးသူတို့နိုင်ငံပြန်ရတယ် အခုနောက်ပိုင်းမှာမြန်မာနိုင်ငံမှာ3လသူတို့နိုင်ငံမှာ4လသူတို့နိုင်ငံမှာလည်းသူတို့တရားရည်တာကြီးတွေဆောက်ပြီးတော့အဲ့ဒီမှာ4လ4လကဘုန်းကြီးတို့ဒီမြန်မာနိုင်ငံကဘာစီတန္တရရည်တာကကမ္မထာနာစီရဆရာတော်များကိုယ်တိုင်ကြွပြီးတော့အဲ့ဒီ4လတိုင်တိုင်တော့တရားပေးရဒီရန်ကုန်မြို့မှာ3လဒီနေ့ဆိုရင်ဒီယောဂီ40ကျော်50ဝန်းကျင်သူတို့လာထုတ်တယ်ဒီနေ့ 40ကျော်50ဝန်းကျင်လားထုတ်တယ်အဲဒီလိုအထုတ်ပြီးတော့မှဒီကခုနလတိုင်နဲ့အထုတ်ပြီးတော့မှသူတို့ရဲ့နောက်ဆုံးဘွဲကိုရပါတယ်ဒါသူတို့နိုင်ငံမှာလည်းပဲတကယ်ကိုကျမ်းစာ တတ်တဲ့ပုဂ္ဂိုလ်များအားလုံးသာသနာပိုင်ဆရာတော်ကြီးတွေအဲဒီလိုသာသနာပိုင်ဆရာတော်ကြီးတွေကိုယ်တိုင်ဒါတန်ခါအဖွဲ့အစည်းကြီးကဆွေးနွေးပြီးတော့မှ ဒီဝိပဿနာတရားမှာဒီတတိပဋ္ဌာဝိပဿနာတရားဟာလွဲမှားမှုမရှိဘူးမြတ်စွာဘုရားကိုတော်တိုင်လည်းပဲအာမခံချက်ရဲရဲပြီးပြီးတော့ဟောတဲ့တုတ်တန်ဟာဒီတုတ်တန်ပဲရှိတယ်ဟဲ့တော့ဒီတတိပဋ္ဌာတရားညွန်ပြတဲ့မာဇီသာသနာရိပ်တာရန်ကုန်မြို့မှာအထောက်အမယ်ဆိုပြီးအဲ့လိုရွေးချယ်ပြီးတော့မှဒီတရားနိလန်းနေယူပါရဲ့သူတို့အခုဆိုရင်၄နှစ်ရှိသွားပြီ၄နှစ်ရှိသွားပြီဆိုတော့ပထမဦးဆုံးနှစ်က အားထုတ်တဲ့ပုဂ္ဂိုလ်တွေကကမ္မထာနာစီရတွေဖြစ်သွားပြီအခုဒီအမေရိကန်နိုင်ငံမှာလည်းထိုင်းကျောင်းတွေကပြည်နယ်တိုင်းမှာရှိသလောက်ရှိတယ်အဲ့ဒီကျောင်းတိုင်းကျောင်းတိုင်းမှာအဲ့ဒီဘုန်းကြီးတို့မာစီရိတ်တန်ကြီးကဒီခုနလတန်နဲ့အားထုတ်ထားတဲ့ပုဂ္ဂိုလ်တင်တဲ့နီးယူထားတဲ့ပုဂ္ဂိုလ်တွေကအခုကမ္မထာပြရရှိနေပြီဒါနိုင်ငံတိုင်းမှာဒါကြောင့်မို့ဘုန်းကြီးတို့မြန်မာနိုင်ငံရဲ့ထွက်ကုန်ဖြစ်တဲ့ဒီတတိပဒံဝိပဿနာတရားနောက်တစ်ချိန်မှာထိုင်းရဲ့ပစ္စည်းများဖြစ်သွားမလားမသိဘူး ဘာကြောင့်လဲဆိုတော့သူတို့ကသာသနာချေချေပြန့်ပြန့်ပြုနိုင်တယ်ဘယင်ကိုယ်တိုင်က အားပေးထားတယ်ထောက်ပံ့ထားတယ်ဒီပုဂ္ဂိုလ်ရဲ့ဒီမှာဈေးစကားဒီမြန်မာနိုင်ငံကိုပို့လွှတ်ပြီးတော့ဒီတရားတွေအားထုတ်ဒီနည်းတွေယူဒီနှစ်ဆိုရင်သူတို့စီကသာသနာပိုင်ဒုတိယသာသနာပိုင်ကိုယ်တိုင်ကြွတယ်အဲ့ဒီတက္ကသိုလ်ရဲ့ပါမောက္ခချုပ်တွေကိုယ်တိုင်လာပြီးတော့ဘုန်းကြီးတို့စီမှာဗာတောင်းလေဆိုတော့သူတို့ခွင့်တောင်းတယ်ဒီနှစ်ခါတိုင်းနှစ်ဒီခွင့်မတောင်းပါဘူးဒီနှစ်ခွင့်တောင်းတာ ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးရေးသားတော်မူတဲ့ကျမ်းစာအလုံးကိုသူတို့ထိုင်းဘာသာပြန်ဆိုခွင့်ပြုပါဆိုပြီးတော့ခွင့်တောင်းလာတယ်။ခွင့်တောင်းလာတဲ့အခါမှာဘုန်းကြီးတို့ကုသဒနာကုတရားတွေပြန်ပွားတာဆိုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်စေရပါပဲ။ဒါပေမဲ့နောက်ပိုင်းမှာအခုဘုန်းကြီးတို့သူတို့တရားဖြစ်သွားမှာဆိုရင်မြန်မာနိုင်ငံကရလာတဲ့တရားမဟုတ်ဘူးသူတို့တရားသူတို့ကိုယ်ပိုင်တရားဆိုတာမျိုးဖြစ်မှာဆိုတော့ ဘုန်းကြီးတို့မှအခုခွင့်တော်ပေးမယ်သို့တော်ညှိနှိုင်းတိုင်ပင်ရအောင်မယ်ဆိုပြီးတော့သူတို့ကိုတားထားပါတယ်။ဘာကြောင့်လဲဆိုတော့ခုဘုန်းကြီးတို့ရှေ့ပိုင်းကတန်ခါရဏဘုန်းကြီးတို့မြန်မာနိုင်ငံမှာဆဋ္ဌတန်ခါရဏကြီးတင်သွားတယ်နော်အားလုံးသိတယ်။အဲ့ဒီခေအဲ့ဒီအချိန်တုန်းကဘုန်းကြီးတို့မြန်မာနိုင်ငံမှာကြွပြီးတော့သူတို့ထိုင်းနိုင်ငံကဆရာတော်ကြီးမာစီရိတ်တာကြီးမှာအားထုတ်ကြတယ်။အဲ့ဒီတည်းကဆရာတော်တစ်ပါးသူတို့ထိုင်းနိုင်ငံမှာပေါက်ပေါက်ရောက်ရောက်ရှိသွားတယ် ပေါင်းမြောက်သွားတယ်ထူးအဖြစ်တော့တရားပေါင်းမြောက်သွားတယ်ယဟန္တာလို့ထင်ရှားကြော်ကြားသွားတယ်အဲ့ဒီဆရာတော်ကတရားပြီးတဲ့အခါမှာမဟာစီနေရလို့မဟုတ်တော့ဘူးထိုင်းနေဖြစ်သွားတယ်အခုဘောင်းမှုပိန်မှုဝေညွန်ကြားတယ်ဘုန်းကြီးတို့အခုထိုင်တာထတာရတာသွားတာဒီတိုင်းပဲဘုန်းကြီးတို့နေတိုင်းပဲညွှန်ကြားပေးတယ်သို့တော့မြန်မာနိုင်ငံကမဟာစီသာသနာ့ရေးတာကနေရလို့မခံမဲနဲ့သူတို့နီးဖြစ်နေခံတယ်ကဘာမှာတော်တော်ပြန့်နေပြီ အဲ့ပုဂ္ဂိုလ်ရဲ့တရားနိလန်းနေဒါဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးစီကအားထုတ်သွားတဲ့ပုဂ္ဂိုလ်အဲ့လိုဖြစ်မှာဘုန်းကြီးတို့စာပေတွေမှာလည်းပဲဆရာတော်ဘုရားကြီးဟောတဲ့တရားတွေကိုထုံးလုပ်ထားတဲ့ဟောကြားထားတဲ့ရေးသားထားတဲ့တရားတွေသူတို့တရားပါဆိုတာမျိုးဖြစ်သွားမှာဆိုရင်လို့ဘုန်းကြီးတို့မှာချက်ချင်းခွင့်မပြုနိုင်သေးဘူးစီကူပွဲထိုင်ပြီးတော့မှညှိနှိုင်းပြီးတော့မှခွင့်ပြုသင့်ရင်ခွင့်ပြုတဲ့တရားစာအုပ်ကိုခွင့်ပြုမယ်ခွင့်ပြုတဲ့စာအုပ်ကိုခွင့်မပြုဘူးလို့သူတို့ပြောထားတယ် အဲတော့ခွင့်ပြုတဲ့အခါမှာဘုန်းကြီးတို့ဘယ်လိုခွင့်ပြုရမလဲဆိုရင်ဒီကျမ်းစာအုပ်ထဲမှာပါတဲ့စာအပြည့်စုံထည့်ရမယ်ကျေးဇူးရှင် မာစီဆရာတော်ဘုရားကြီးဟောကြားတော်မူတော်ကျေးဇူးရှင်မာစီဆရာတော်ဘုရားရေးသားတော်မူတော်ဆိုတာဒီဒါတွေပါရမယ်ဒါတွေဖြုတ်ထားလို့မရဘူးဒါတွေကိုဘုန်းကြီးတို့အကုန်လုံးစနစ်တကျစီမံပြီးတော့မှခွင့်ပြုရမှာဒါကြောင့်ဒီမဟာတတိပဋ္ဌာဝိပဿနာတရားဟာတကယ်လို့မြန်မာနိုင်ငံသုံးလည်းမဟုတ်ပါဘူးကမ္ဘာသုံးဖြစ်နေပါပြီ ကမ္ဘာအရရမှာခုဘုန်းကြီးတို့မြန်မာနိုင်ငံကဆရာတော်တွေကြွားတယ်လို့ထိုင်းနိုင်ငံကဆရာတော်တွေဟာလည်းပဲသူတို့ရဲ့ကျောင်းတိုက်ရှိတဲ့နေရာတိုင်းနေရာတိုင်းကိုအဲ့ဒီဘုန်းကြီးတို့စီတော့သင်တန်းယူသွားတဲ့ပုဂ္ဂိုလ်များအဲ့ဒီကျောင်းတိုက်တွေမှာကမ္မဋ္ဌာန်းစရိယအဖြစ်နဲ့ခန့်အပ်ပြီးတော့သူတို့ပထမဦးဆုံးနိုင်ငံသူသူတို့နိုင်ငံသူနိုင်ငံသားတွေရောက်တဲ့နေရာအားလုံးဒီတရားအထောက်အဲ့ဒီလိုကို အားထုတ်စေတဲ့အတွက်ဒီမာသရိပ္ပံဝိပဿနာတရားတစ်ကမ္ဘာလုံးက တကယ်ကိုအာယုံပြုတ်ပြီးတော့တကယ်အာကိုတိုက်တဲ့တရားဖြစ်ပါတယ်ဒါကြောင့်ဘုန်းကြီးများဒီတတိပဌာနာသုတ်တံကိုပဲကျေးဇူးရှင် မာစီဆရာတော်ဘုရားကြီးဟာအခြေခံပြီးတော့သုတ်တံဒေသနာတော်မှာလာတဲ့အတိုင်းညွှန်ကြားပေးပါတယ်အဲ့ဒီဒေသနာတော်မှာတတိပဌာန်တရားရှုမှတ်ပုံဟာ၄မျိုးရှိပါတယ်ဘယ်နှမျိုးလဲလဲဒါကြောင့်မြတ်စွာဘုရားကဣဒဘိခဝေဘိက္ခုကာယေကာယ ानु ပတိဝိဟာရတိ အာတပိတမဇာနောတတိမဝိနေယလောကေပိဇာဒေါမနတံဝေဒနာတုဝေဒနာနုပတိဝိဟာရတိအာတပိတမဇာနောတတိမဝိနေယလောကေပိဇာဒေါမနတံစေတေစိတ်တ ानु ပတိဝိဟာရတိအာတပိတမဇာနောတတိမဝိနေယလောကေပိဇာဒေါမနတံဓမ္မေတုဓမ္မာနုပတိဝိဟာရတိအာတပိတမဇာနောတတိမဝိနေယလောကေပိဇာဒေါမနတံ ဘေကဝေယံတော်မြတ်အိုချစ်သားတို့ဣရာဤသာသနာတော်၌ဘိက္ခုယဟန်သည်ဝါတရားအထုံးနေတဲ့ယောဂီပုဂ္ဂိုလ်သည်ကာယမမြဲစင်ရဲ့အစိုးနဲ့မရမလမပသောယုတ်ကောင်းခန္ဓာကိုယ်၌ကာယ ानु ပါတိမမြဲစင်ရဲ့အစိုးနဲ့မရမလမပသောယုတ်ပေါင်းခန္ဓာကိုယ်များကိုရှုမြင်လျင်လောကီရှုမြင်အပ်သောလောက၌ အဘိဇာဒေါမနတမရှိမှလျင်ဖြစ်နိုင်တဲ့အဘိဇာနှင့်ဒေါမနတကိုဝါလောဘနှင့်ဒေါသကိုဝိနည်းယဖြစ်ခွင့်မရအောင်တရင်ကဝိကံပနဗဟံအပြင်ပေရှားဖြောက်ဖြစ်၍ဝိဟရတိနေ၏မြတ်စွာဘုရားကဒီကာယ ानु ပတနာနီးနဲ့ဒီရုပ်ပေါင်းခန္ဓာကိုယ်ကြီးမိမိတို့ရဲ့ရုပ်ပေါင်းခန္ဓာကိုယ်ကြီးကိုဘုန်းကြီးတို့ယောဂီများရောပုထုဇဉ်ပုဂ္ဂိုလ်များအားလုံးပေါ်ဘုန်းကြီးများရော အားလုံးကမိမိရဲ့ယုတ်ခန္ဓာကိုယ်ကြီးဟာမြဲတဲ့အနေအားဖြင့်ထင်နေကြတယ်ကြည့်ပေါ့မိမိရဲ့ခန္ဓာကိုယ်ကြီးဟာငငယ်တုန်းကလည်းဒီခန္ဓာပဲအခုကြည့်တော့လည်းဒီခန္ဓာပဲဩဒီခန္ဓာကိုယ်ကြီးကတကယ်မြဲတယ်လို့ထင်နေတာလေတကယ်တမ်းကျတော့ငငယ်တုန်းကခန္ဓာကိုယ်မဟုတ်တော့ဘူးဘုန်းကြီးတို့စက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်းအချိန်တိုင်းချိန်တိုင်းဟာဒီခန္ဓာကိုယ်ကြီးဟာနှုတ်ပြိုလာတာလားရင့်ရောလာတာလား ရှင်းရော်လာတာလေဘယ်မလဲငငယ်တုန်းကခန္ဓာကိုယ်ဘယ်မှာရှိတယ်ငငယ်တုန်းကသွားတဲ့အခါမှာလာတဲ့အခါမှာပြေးနိုင်တယ်ဆော့နိုင်တယ်ခုန်နိုင်တယ်ပေါက်နိုင်တယ်အခုငငယ်တုန်းကခန္ဓာကိုယ်ပါဆိုရင်အခုအသက်အရွယ်50ကျော်60 90ငငယ်တုန်းကလူနေလို့ရသေးလားဟောငငယ်တုန်းကခန္ဓာကိုယ်ကြီးနဲ့ဒီမှာစားကြရဆိုရင်လည်းဘာကိုပဲစားစားဘာကိုပဲတောက်တောက်ဘာမှမဖြစ်ခဲ့ဘူးအခုအသက်အရွယ်ကြီးလာပြီဆိုတဲ့ပုဂ္ဂိုလ်ကြတော့ဟောဒီမှာကြည့် စားစရာလေးရှိပြန်တော့လည်းပဲကိုနဲ့မတင့်တော်တာတွေမရှိဘူးလားကဲမသိတော်တာတွေဟောဒီစားတွေစားလို့မရတော့ဘူးဒီရေတွေတောက်လို့မရတော့ဘူးဒီဟာတွေကိုရှူလို့မရတော့ဘူးဒါငယ်ငယ်တုန်းကခန္ဓာကိုယ်ဆိုရင်ငယ်ငယ်တုန်းကလိုပဲဒါတွေသုံးဆွဲလို့ရမှာပေါ့ဟုတ်တယ်မို့လားအဲ့တော့ငယ်ငယ်တုန်းကခန္ဓာကိုယ်မဟုတ်တော့ဘူးအခုကြီးလာတဲ့ခါကာလကျတော့ယိုယွင်းလာပြီဒါကြောင့်မို့ဒီခန္ဓာကိုယ်ကြီးကမမြဲဘူးတဲ့မြတ်စွာဘုရားမမြဲဘူးဆိုတော့ ဒါပေမဲ့ဒီခန္ဓာကိုယ်ကြီးရထားလို့ချမ်းသာတယ်လို့ဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်များအားလုံးကယူဆတယ်။ဒီခန္ဓာကိုယ်ကြီးရှိနေလို့မိမိတို့ကောင်းတဲ့အာယုန်တွေခံစားရ။ကောင်းတဲ့အာယုန်တွေခံစားရတယ်၊စားကျင်တာကောင်းတာလေးတွေစားရတယ်၊ကောင်းတဲ့အတွေ့အထိလေးတွေတွေ့ထိရတယ်၊ကောင်းတဲ့အနက်တွေရှူရတယ်၊ကောင်းတဲ့အတန်တွေကြားရတယ်။ကောင်းတဲ့အာယုန်တွေခံစားလို့ရတယ်လို့ဒီလိုပဲယုံကြည်ကြတယ်။ဒါပေမဲ့လို့တကယ်တမ်းသိချစမ်းစစ်ကြည့်ပါ။ ဒီခန္ဓာကိုယ်ကြီးရလာတဲ့ပုဂ္ဂိုလ်ဟာကြီးငယ်ငယ်တုန်းကခန္ဓာကိုယ်မဟုတ်တာထင်ရှားလာတယ်။အခုဘုန်းကြီးတို့ယောဂီများအခုတရားလေးနားနေတယ်။မိနစ်30လောက်ဆိုရင်ခန္ဓာကိုယ်ဟိုဘက်လဲရဒီဘက်လဲရဟိုဘက်ရွှေ့ရဒီဘက်ရွှေ့ရငယ်ငယ်တုန်းကကြည်ပါလားတဏှာကြီးထိုင်ပြီးတော့ဟိုမှာဒီဘီထိုင်ကြည့်တယ်ဘာမှမရွှေ့ရဒီတိုင်းထိုင်နေတယ်ဘာမှမပြောင်းအောင်မရွှေ့ရဟောအခုရွှေ့နေရပြီပြောင်းနေရငယ်ငယ်တုန်းကခန္ဓာကိုယ်ကြီးနဲ့တူသေးရဲ့လားမတူတော့ဘူးအခုကြည်တမ်းမအောင်အဲ့ဒီလို့ ပြောင်းရရွှေ့ရတာဘာဖြစ်လို့လဲချမ်းသာလို့လားဆင်းရဲလို့လားဆင်းရဲလို့လေဒီခန္ဓာကိုယ်ကြီးကြည်တမ်းမအောင်ရထားတာဆင်းရဲနေတယ်။ဒါကြောင့်မြတ်စွာဘုရားကချမ်းသာမဟုတ်ဘူးတဲ့ဒီကြောင့်ပေါင်းခန္ဓာကိုယ်ကြီးဟာဆင်းရဲပဲ။ကြည်။ဘာနဲ့မှသွားရင်လည်းပဲကြာကြာမသွားနိုင်ဘူး။ထိုင်ရင်လည်းပဲကြာကြာမထိုင်နိုင်ဘူး။အိပ်ရင်လည်းပဲကြာကြာမအိပ်နိုင်ဘူး။ဟိုတုန်းကလို့ကိုယ့်ဟာကိုယ်ထားလို့မရဘူး။ကိုယ့်ဟာကိုယ်သွားလို့မရဘူး။အတွဲတွေနဲ့ တွဲမှရတယ်တွဲထူမှရတယ်တွဲသွမ်းမှရတယ်ဟောဒါငယ်ငယ်တုန်းကခန္ဓာကိုယ်မဟုတ်တော့ဘူးအခုနေရတဲ့ရတာဒီခန္ဓာကိုယ်ကြီးရပြီးတော့ဒီခန္ဓာဝန်တုပ်ကြီးထမ်းပြီးသွားလာနေရတာလောက်ကင်နေရတာချမ်းသာသလားဆင်းရဲသလားဆင်းရဲပါပဲဗျာကြည့်မြတ်စွာဘုရားဒီမှာဒီခန္ဓာကိုယ်ကြီးရတာဒုက္ခမဟုတ်ဘူးဆင်းရဲပဲဒါရင်လားဆိုတော့ဒီခန္ဓာကိုယ်ကြီးဟာအဆုံးမရဘူးတဲ့မမြဲလည်းမမြဲဘူးဆင်းနေဆင်းရဲတယ်အဆိုးလည်းမရဘူးသို့တော်လည်းပဲ ဘုန်းကြီးတို့ဘုဒ္ဓရှင်လူသားတွေကတော့ကိုယ်ခန္ဓာကိုယ်ကိုယ်ပဲပိုင်တယ်ကိုယ်ပဲစိုးရတယ်ထင်နေတာကိုယ်ပိုင်တယ်ကိုယ်နိုင်ကိုယ်ဆိုင်တယ်ကိုယ်စိုးရတယ်လို့ထင်နေတာအခုကြည့်ပေါ့တရားအလုတ်ခွင်လေးဝင်ကြည့်ပေါ့တရားအလုတ်ခွင်မဝင်ခင်တော့ကိုယ်မသိဘူးတရားအလုတ်ခွင်လေးဝင်ကြည့်စောစောက9မိနစ်လောက်အားထုတ်တဲ့အချိန်လေးမှာကြည့်ဒီချိန်လေးတောင်မှစိတ်ကဒီခန္ဓာကိုယ်ထားလို့မရဘူးစိတ်တွေကရောက်ချင်ရရောက်သွားတယ်ဒီစိတ်တွေကိုမထွက်ပါနဲ့လို့တားလို့ရသလား ကဲဒီစိတ်လေးကိုကိုပိုင်သလားမပိုင်ဘူးလားမပိုင်ဘူးကိုစိတ်ကိုပိုင်ပါလေကိုစိတ်ကိုနိုင်ပါလေဆိုတဲ့ပုံကိုယ်ကိုတရားဝင်မှာဝင်ကြည့်လိုက်ဝင်ကြည့်လိုက်ရင်ကိုစိတ်ကိုကိုထားတဲ့နေရာကိုနေကိုမနေဘူးဒီစိတ်ကပြင်းနေတာပဲအဲဒီမှာစိတ်တွေပြင်းလွန်အားကြီးလို့စိတ်တွေထွန်းလွန်အားကြီးလို့တချို့ပုံကိုယ်ထိုင်ရင်းနဲ့မောနေတယ်ထိုင်ရင်းနဲ့ဘာဖြစ်တာမောနေတာခုတကြီးတဲ့ပုံကိုယ်တော့မသိဘူးခွန်ကြီးအသက်ငယ်တဲ့ယောဂီလေးတွေတော့မောတယ် ဘုန်းကြီးရိတ်တံမှာလာတာနှစ်ကမြို့သမီးကြောင်လာတာနှစ်ကဘုန်းကြီးရိတ်တံမှာဒီလိုသီလရှင်တိခါရှင်လေးတွေဝတ်ပြီးတော့တရားအားထုတ်ခဲ့တာနှစ်ပေါင်း25နှစ်ရှိသွားပြီအဲ့ဒီမှာ7တန်းလောက်ကစပြီးတော့9တန်း7တန်းကစပြီးတော့ဝတ်ကြတယ်10တန်းတိတော့အဲ့တော့9တန်း7တန်းလေးတွေကိုတော့ဘုန်းကြီးကဘာသာရေးဘုရားစာရေးသင်ပေးလိုက်တယ်9တန်း10တန်းကိုတရားရှိမှအထုတ်ခိုင်းတယ် အဲ့ဒီမှာကလေးတွေကသူတို့တရားထိုင်တဲ့အခါမှာပလီရေပလင်းလေးတွေရှိချတာရေပလင်းလေးတွေရှိချတာပြီးသူတို့မှလည်းအဆောင်ကရှိတယ်ဆရာမတွေက10ယောက်ကို1ယောက်ဆောင်းလာတယ်တခြားကျောင်းနဲ့မတူဘူးလားတာနေ့ကတကယ်စီကံပိုင်းဆိုင်ရာမှာသူတို့အကုန်လုံးလိုက်ပြီးတော့ထိမ့်သိမ့်ပေးတယ်အဲ့ဒီမှာတရားထိုင်တဲ့အခါမှာတဒန်းတဒန်းကို10ယောက်10ယောက်ထားပြီးတော့ထိတ်ကနေပြီးတော့ဆရာမတယောက်ကထိုင်ကြည့်နေတယ်သူတို့ကလေးတွေကလေးတွေကညောင်းလို့လည်းမပြောင်းရဘူး ဟောဆရာမကြည့်တခါတည်းမှာပင်မလာပြီးညောင်းလာပြီးနာရီထိုးစီခြင်းလာပြီးနာရီမျက်စိဖွင့်ကြည့်လို့လည်းမရဘူးဟောဆရာမကြည့်မျက်စိဖွင့်ကြည့်လိုက်တယ်ဆိုရင်သူကကြည့်ဖို့ကနာရီကြည့်မယ်ဆိုရင်ဆရာမအရင်ကြည့်ရသေးတာဟောဆရာမလက်ကလေးထောင်လည်းမျက်စိလေးပြန်မိတ်သွားအဲလိုနဲ့တရားမှတ်နေတယ်တရားလည်းဖြုတ်ရောနာရီကထိုးလိုက်လို့တရားလည်းဖြုတ်ရောဖြုတ်ပြီးတာဥချပြီးတာနဲ့ရေပလင်းဖွင့်ပြီးတောက်တယ်ရေဒီရေပလင်းဖွင့်ပြီးတောက်တော့ခွန်ကြီးက တရားမေးတဲ့အခါသူတို့အင်တာဗျူးတဲ့အခါပေါ့ရေတွေကလည်းတောက်လှကြီးလားလို့ဘုညာမေးတော့မောတာတဲ့ဒီလက်ရှင်လေးတွေမောတာတဲ့ပြောတယ်ထိုင်းနေရတာပဲမောသေးလားလို့ဘုညာမေးစိတ်တွေကထွက်တာတဲ့အဲ့ဒီစိတ်တွေလိုက်ဖမ်းလို့မောတာတဲ့ကဲအဲ့ဒါမှန်လားမှားလားတကယ်မှန်တယ်သူကလေးမလိမ်ဘူးသူကသူတို့တကယ်ပဲသူတို့ဒီမှာ စိတ်ထွက်တာကိုလိုက်ပါနေရလို့မောကြတယ်သူတကယ်မှလည်းလူကြီးတွေကတော့မေးလိုက်ရင်စိတ်တွေထွက်ဟင်းထွက်ပါအောင်ထွက်လိုက်တာလည်းပြောင်းဆန်လို့ဒါပေမဲ့သူတို့ကတော့ခေါင်းရမ်းတာမထွက်ပါဘူးမထွက်ပါဘူးဒီလိုကြီးတဲ့ချင်းဟိုကလေးကတော့သူစိတ်ထွက်တဲ့အတိုင်းပဲသူပြောပြဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတရားအလုပ်အားထုတ်တယ်ဆိုတာလည်းပဲလွယ်တဲ့အလုပ်တော့မဟုတ်ပါဘူးစိတ်အလုပ်ပါဘာအလုပ်လဲစိတ်အလုပ်ဆိုတော့လွယ်သလားခရင်သလား ဒီစိတ်လေးကိုထိမ့်သိမ်းရတာအင်မတန်ခက်ရမှာဒါကြောင့်မို့ဒီစိတ်လေးဟာကိုပိုင်မလားမပိုင်ဘူးလားတကယ်တော့လုံးဝမပိုင်ပါဘူးကိုစိတ်ကိုထားခြင်းဟာထားလို့ကိုမရဘူးသူသွားခြင်းဟာသွားတယ်အဲ့ဒီလိုပဲဒီခန္ဓာကိုယ်ကြီးရောပိုင်ရလားကိုပိုင်ရင်ခန္ဓာကိုယ်ကြီးဝေဒနာမလာပါနဲ့လို့တားမှာပေါ့ဝေဒနာတွေလိုချင်သလားမလိုချင်ဘူးလားမလိုချင်ပေမဲ့ဒီဝေဒနာတွေကမလာဘူးလားလာရတယ်ဟိုဘက်ပြောင်းသွားဒီဘက်ပြောင်းသွားဟိုဘက်ရွှေ့ရဒီဘက်ရွှေ့ရ အဲ့လိုရွှေ့ရတဲ့အခါကျတော့နာရီကမြန်တယ်ထင်သလားကြားတယ်ထင်သလားကြားတယ်ထင်တယ်တရားတော်ဒီတိုင်းပဲဘုန်းကြီးတရားဟောကောင်းရင်ကောင်းရောမကောင်းလို့အတန်လေးပါလေးနဲ့မကောင်းဘူးဆိုရင်တခါလေနာရီပဲကြည်ကြည်နေတာယောဂီတွေကတရားနာပြီးတက်ကနာရီမောမောကြည့်တယ်အဲနာရီမောကြည့်ရင်တရားမြန်မြန်သိမ့်တော့ကိုယ့်ကကိုယ်ပဲသိတော့ကိုယ့်ကကိုယ်သိမ့်တော့တရားကိုမြန်မြန်အပိတတ်တော့ပြီးမတတ်ရင်မလွယ်ဘူးနာရီပဲကြည်နေတာဟောအဲကြောင့်မို့ တရားဟာဒီခန္ဓာကိုယ်ကြီးဟာကြည့်ပေါ့မပိုင်တဲ့အတွက်ကြောင့်မို့ခန္ဓာကိုယ်ကြီးကဖောက်ပြန်စေရလေဒါတွေကိုကိုမလိုချင်ဘူးမလိုချင်ပေမဲ့သူ့သဘောတိုင်သူဖြစ်နေတာကိုယ်သဘောမဟုတ်ဘူးဒါကိုပိုင်လို့လားမပိုင်လို့လားဟေးဒါကြောင့်မြတ်စွာဘုရားကကာယီမမြဲစင်းရဲ့အစိုးလက်မရမလှမပန်သောရုပ်ပေါင်းခန္ဓာကိုယ်ကြီးအဲ့ဒီခန္ဓာကိုယ်ကြီးကိုကိုကမြဲတယ်ထင်နေတာချမ်းသာတယ်ထင်နေတာ ကိုကိုကိုအစိုးရတယ်ထင်နေတာကိုကိုကိုတင့်နေလန့်ပါလေထင်နေတာတကယ်တမ်းတေချာညာနဲ့ကြည့်တော့မမြဲတာတွေတွေ့ရတယ်ဆင်းရဲတာတွေတွေ့ရတယ်အခုတရားရှုတယ်ဆိုတာခန္ဓာကိုယ်ကိုညာနဲ့ကြည့်တာဘာနဲ့ကြည့်နေတာလဲအေးတရားရှုတယ်ဆိုတာသူများခန္ဓာရှုတာလားကိုယ်ခန္ဓာရှုတာလားအေးသူများအကြောင်းသိအောင်လားကိုယ်ခန္ဓာအကြောင်းသိအောင်လားအေးတိတိကျကျညာနဲ့ကြည့်မိလို့ရှိရင်ခန္ဓာကြီးကောင်းတာတွေ့သလားမကောင်းတာတွေ့သလား ချမ်းသာတာတွေ့သလားဆင်းရဲတာတွေ့သလားဒါကြောင့်မြတ်စွာဘုရားကဒုက္ခသစ္စာဟောသလားဒုက္ခသစ္စာဟောသလားဒီခန္ဓာကိုယ်ကြီးဟာဒုက္ခသစ္စာကြီးပဲဒါမြတ်စွာဘုရားဟောတာလားဒါဒုက္ခသစ္စာကြီးရနေတာအဲတော့ဒုက္ခတို့ဒုက္ခကြီးကြီးရနေအဲ့ဒါလေးကိုဘုန်းကြီးတို့ယောဂီများကအခုတတိပဋ္ဌာန်နည်းလေးနဲ့ရှုရတာခန္ဓာကိုယ်မှာပေါ်လာတာလေးကို ရှုရတာရှုတယ်မရှုမိလို့ရှိရင်ဒီခန္ဓာကိုယ်ကြီးကိုရှုနေတော့ကောင်းတာလေးမြင်ရတော့သဘောကျတယ် မကောင်းတဲ့အာယုမြင်ရတော့သဘောမကျဘူးကောင်းတဲ့အတန်လေးကြားရတော့သဘောကျနေတယ်မကောင်းတဲ့အတန်ကြားရတော့သဘောမကျဘူးဒါလောဘနဲ့ဒေါသတွေသဘောကျနှစ်သက်တယ်ဆိုတာလောဘသဘောမကျဘူးဆိုတာဒေါသအဲ့တော့လောဘနဲ့ဒေါသတွေကမရှုမှတ်နိုင်တဲ့ပုဂ္ဂိုလ်မှာအမြဲတမ်းဝင်နေတာအမြဲတမ်းဝင်နေတယ်ဆိုတာဘုန်းကြီးတို့ယောဂီများဘယ်ကဝင်နေတယ်ထင်လဲမျက်စိဘောကရောမဝင်ဘူးလားမြင်ရတဲ့အစဉ်အာယုံကောင်းကောင်းလေးမြင်ရရင်သဘောမကျဘူးလားအဲ့ဒါလောဘ ကိုအလိုမရှိတဲ့အာယုံကြီးမြင်ရရင်သဘောကျရလားအဲ့ဒါဒေါသဒါမျက်စိဘောက်ကဝင်နေတာကိုတတိမထားမိရင်သိရလားမသိဘူးတတိထားမိမှသိတာဒါတတိဆိုတာကိုတတိပဌာနာပဲလေတတိဆိုတာမမေ့မှုလေတတိဆိုတာဘာလဲအပမာဒဆိုတာလည်းဘာလဲဒါပဲအတူတူပဲတတိနဲ့အပမာဒအတူတူပဲဒါတရားမို့အပမာဒတတိပဌာန်တရားလို့ဒီလိုခေါ်ကြတယ် အပမရာဆိုတာလည်းမမေ့တာပဲတတိဆိုတာလည်းမမေ့တာပဲအဲ့တော့မမေ့တာခန္ဓာကိုယ်ကြီးရဲ့ဒီမှာတေချာဖြစ်နေတာလေးတွေဖြစ်နေတာလေးတွေကိုကိုမမေ့အောင်တတိထားပြီးတော့ရှုနေတာမရှုမိလိုက်ရင်အဲ့ဒီလိုနားကကြားရင်လည်းကောင်းတဲ့အတန်လေးကြားရသဘောကြားတယ်မကောင်းတဲ့အတန်ကြားရင်သဘောမကြားဘူးဒီလိုပဲအနတ်အာယုလေးရှုရတဲ့အခါမှာလည်းကောင်းတဲ့အာယုလေးရှုရတော့သဘောကျတာမကောင်းတဲ့အာယုရှုရတော့သဘောမကျဒီမှာမျက်စိပေါက်နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်ကအပေါက်ဟူသည်များတွေက ကိလေသာတွေမဝင်ဘူးလားအေးလောဘတွေဒေါသတွေဝင်နေတာအဲ့ဒီဟာလေးကိုယောဂီတို့အခု9မိနစ်လေးဘုန်းကြီးတို့ရှုလိုက်ရပြီ9မိနစ်လေးရှုရဲ့အခါမှာအဲ့ဒီပုံမှာဖောင်းမှုပိမှုအာယုံလေးပုံမှာတစ်ချက်လောက်ပဲမိမိနှစ်ချက်လောက်ပဲမိမိတစ်ချက်လောက်မိလိုက်တယ်ဆိုရင်ဖောင်းတဲ့အာယုံလေးပုံမှာဖောင်းတယ်လို့ရှုလိုက်တာအဲ့ဒီပုံမှာမဆိတ်လေးတည်သွားရင်ဒီစက္ကန့်ပိုင်းလေးတည်သွားတဲ့အချိန်လေးမှာအဲ့ဒီအချိန်လောဘရောဝင်သေးလားဒေါသရောဝင်သေးလား ဒါကိုတည်ငါပဟံအားဖြင့်ပယ်တာဘယ်လိုပယ်တာလဲအေးတည်ငါပဟံအားဖြင့်ပယ်လိုက်တာတစ်ချက်မှတ်နိုင်ရင်တစ်ချက်ပယ်ပြီးဖြစ်တယ်နှစ်ချက်မှတ်နိုင်ရင်နှစ်ချက်ပယ်ပြီးဖြစ်တယ်သုံးချက်မှတ်နိုင်ရင်သုံးချက်ပယ်ပြီးသားဖြစ်သွားတာပဲအဲ့တော့တည်ငါပဟံလေးနဲ့ပယ်တာဝိက္ခမနာပဟံအားဖြင့်ဆိုရင်တော့မပယ်နိုင်သေးဘူးဟုတ်တယ်မလားအခုကိုကရှုမှတ်ခိုက်ရှုမှတ်ခိုက်လေးမှာတည်ငါတည်ငါတစ်ချက်မှတ်ရင်တစ်ချက်ပယ်ပြီးသားနှစ်ချက်မှတ်နှစ်ချက်ပယ်ပြီးသားဘာနဲ့တူလဲဆိုတော့ ဘုန်းကြီးတို့ဒီမှာဒီမြေဆိုင်မြေခဲမြေတူးနေတဲ့ပုဂ္ဂိုလ်ပေါ့မြေတူးနေတဲ့ပုဂ္ဂိုလ်ကပေါက်တူးနဲ့တစ်ချက်ပေါက်လိုက်ပြီးတော့တစ်ချက်သူ့ပေါက်တူးရဲ့ပါလာတဲ့မြေဆိုင်ကိုကော်ထုတ်လိုက်ရင်တစ်ချက်မြေဆိုင်မြေခဲတွေပါသွားတယ်ပြက်ပါသွားတယ်နောက်တစ်ချက်ပေါက်ပြီးတူးထုတ်လိုက်ရင်တစ်ချက်ပါသွားတယ်နောက်တစ်ချက်ပူတောက်ပေါက်ထုတ်လိုက်ရင်တစ်ချက်ပါသွားတယ်အဲ့ဒီလိုပဲဒီဖောင်းနာပိန်နာလေးကိုရှုနေတဲ့အခါမှာတစ်ချက်ရှုလိုက်လို့တစ်ချက်ကိလေသာနဲ့သွား တစ်ချက်ရှုလိုက်ရင်တစ်ချက်ကိလေသာနေသွားတစ်ချက်ရှုလိုက်ရင်ကိလေသာနေသွားရှုချက်တွေများလာတဲ့အခါကျတော့ကိလေသာတွေတိုးပွားလာသလားယွန်နေယွန်နေသွားသလားအေးအဲ့ဒီကနေပြီးတော့တခါလေဆုံးအောင်ရှုမှတ်သွားရင်နောက်ဆုံးဖြစ်မှုပြက်မှုတွေဖြတ်သွားရက်သွားပြီဆိုရင်ကိလေသာရောရှိသေးရဲ့လားငြိမ်သွားပြီငြိမ်သွားတာမဟုတ်ဘူးငြိမ်သွားပြီအဲ့ဒီအချိန်မှာငြိမ်သွားတာအဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကမြတ်စွာဘုရားက ဒီတတိပဒံရှုမှတ်နေလို့ရှိရင်လောဘနဲ့ဒေါသတွေတတင်ကတတင်ကပယ်နိုင်တယ်မိမိတို့ဝိပဿနာဉာဏ်တွေပြည့်စုံရင်ဝိက္ခမနပန်အားဖြင့်အကျွင်းမဲ့မပယ်နိုင်ဘူးလားအေးသမုတ်စေတာပန်အားဖြင့်အကျွင်းမဲ့မပယ်နိုင်ဘူးလားလုံးဝကိုပယ်နိုင်သွားတယ်ဒါကြောင့်မို့ဘိဇံနဲ့ဒေါမနတကိုတဲ့ဝိနည်းရလောကီတတင်ကပဟံအားဖြင့်ပယ်ရှား၍ဝိဟရတိနေတယ်ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းတစ်ချက်မှတစ်ချက်ပဲတစ်ချက်မှတစ်ချက်ပဲနဲ့ ရှုမှတ်နေတာအဲ့လိုရှုမှတ်ပြီးတော့အာယုံကဘယ်နှမျိုးလဲဆိုတော့ကာယ ानु ပတနာဘာ ानु ပတနာလဲနောက်နံပါတ်2ကဝေဒနာ ानु ပတနာနံပါတ်3ကစိတ်တ ानु ပတနာနံပါတ်4ကဓမ္မ ानु ပတနာတတိပဋ္ဌာန်ဘယ်နှပါလဲရှုမှတ်ရမယ့်အာယုံ၄မျိုးနော်အဲ့ဒီ၄မျိုးကိုဘုန်းကြီးတို့ခြုံကြည့်လိုက်အောင်ခြုံလို့ရသေးတယ် အဲ့ဒီလေးမျိုးထဲမှာဘုန်းကြီးတို့ကာယ ानु ပတနာဆိုတာရုပ်ကိုရှုတာကဲဘာကိုရှုတာလဲရုပ်ကိုရှုတာတပါမှတ်တာလိုက်ဝေဒနာ ानु ပတနာဆိုတာနာမ်ကိုရှုတာဘာကိုရှုတာလဲဟောစိတ်တ ानु ပတနာဆိုတာနာမ်ကိုရှုတာဟောဝေဒနာနဲ့စိတ်ဓာတ်ကနာမ်ကိုရှုတာကဲနှစ်မျိုးပေါင်းလိုက်မှသူကနာမ်ကိုရှုတာတစ်မျိုးပဲရသွားပြီ ဓမ္မ ानु ပတနာကြတော့ယုတ်ရောနံရောရှုတာဓမ္မ ानु ပတနာကြပါကိုရှုရလဲအေးယုတ်ရောနံရောရှုတာအဲ့တော့တတိပဌံ၄ပါးကိုရှုမှတ်စရာအာယုံ၄မျိုးကိုခြုံလိုက်ရင်ဘယ်နှမျိုးရှိသွားလဲ၃မျိုးကာယ ानु ပတနာကယုတ်ကိုရှုမယ်ဝေဒနာနဲ့စိတ်ဓာတ်ကနံကိုရှုမယ်ဓမ္မ ानु ပတနာက အေးဒါကိုဘုန်းကြီးတို့ယောဂီများကံဝေဒနာဓမ္မနုပတနာကြတော့ဘုန်းကြီးတို့မိတ္တကလို့ခေါ်ရောပြန်းပြီးရှုတာကိုယ်မူရာတင်ရှားရင်ကိုယ်မူရာလေးရှုနေတာဒါဝိပဿနာစစ်စစ်ခံစားမှုဝေဒနာလေးပေါ်နေဝေဒနာလေးရှုနေတာစိတ်လေးထွက်သွားရင်စိတ်လေးကိုရှုတာအတန်လေးကျမ်းလာရင်အတန်လေးရှုတာအဲ့ဒါဓမ္မနုပတနာပဲဓမ္မနုပတနာဆိုတာပေါ်လာတဲ့အာယုန်တိုင်းကိုယုတ်ကထင်ရှားရင်ဘာကိုရှုမလဲနာငါထင်ရှားရင် အေးအဲ့ဒါဓမ္မနုပဒနာပဲဒါတတိပ္ပံ၄ပါးမှာဒါပဲအဲ့ဒီတော့ဘုန်းကြီးတို့အခုဒီမှာကာယ ानु ပဒနာဆိုတာကရုပ်ကိုယူတာအခုရုပ်ကိုယူပုံလေးကိုဘုန်းကြီးပြောမယ်နော်အခုထိုင်နေလို့ခန္ဓာကိုယ်ထိုင်နေတဲ့ပုံစံလေးကိုတခါတရံယူရတယ်အဲ့ဒီထိုင်နေတဲ့ပုံစံလေးကိုယူတာဘာကိုယူတာလဲအေးရုပ်ကိုယူတာမို့ကာယ ानु ပဒနာဒါကိုယ်အမူအရာလေးယူတာရက်တဲ့အခါမှာရက်တယ်မယူဘူးလား ဘာမူရာရှုတာလဲကိုယ်မူရာရှုတာအဲဒီကိုယ်မူရာမို့ကာယ ानु ပတနာရုပ်ကိုရှုတာသွားတဲ့အခါမှာခြေလမ်းတိုင်းခြေလမ်းတိုင်းမရှုဘူးလားညာခြေလမ်းရင်ညာလမ်းတွေပဲခြေလမ်းရင်ပဲလမ်းတွေရှုတာအဲဒီလိုရှုတာကိုယ်အမူအရာကိုရှုတာဖြစ်တဲ့အတွက်ဘာ ानु ပတနာလဲကာယ ानु ပတနာနောက်ဆုံးအိယာကိုခိတ္တခဏလဲမယ်နားမယ်အိပ်မယ်အဲဒီခါလဲမရှုဘူးလား အိတ်တယ်ထီတယ်ရှုတယ်အဲ့ဒါလည်းပဲကိုယ်မူရာကိုရှုတာဖြစ်တဲ့အတွက်ပါတိခံလေဒါရုပ်ကိုရှုနေတာဟုတ်တယ်မလားအဲ့လိုကိုယ်မူရာကိုရှုတဲ့အခါမှာဒါရင်လားဆိုတော့ကိုယ်မှုဆံမှုတမိန်စီတေပတာတိတေသံဇာနာကာရီဟောတိတဲ့မြတ်စွာဘုရားကိုယ်ရဲ့ဆန်းတဲ့အခါမှာလေကိုယ်ရင်လက်ကိုယ်ရင်ကိုယ်တယ်လက်ဆန်းရင်ဆန်းတယ်ခြေကိုယ်ရင်ကိုယ်တယ်ခြေဆန်းရင်ဆန်းတယ်မရှုရဘူးလားရှုရပါဘူးအဲ့ဒါကိုယ်မူရာပဲဘာမူရာလဲကိုယ် ကိုယ်အမူအရာရှုတဲ့ရှုတာဖြစ်တဲ့အတွက်ဘာတတိပဋ္ဌာန်လဲခန္ဓာနုပဒနာတတိပဋ္ဌာန်ဟောဟိုဘက်ဒီဘက်လှည့်တာပြောင်းတာမရှုရဘူးလားအေးအဲ့ဒီလှည့်တာပြောင်းတာဘာမူရလဲကိုယ်မူရဖြစ်တဲ့အတွက်ဘာတတိပဋ္ဌာန်လဲကာယ ानु ပဒနာတတိပဋ္ဌာန်အဲ့ဒီတော့ဘုန်းကြီးတို့ယောဂီများတေချာကြည့်ဒီကာယ ानु ပဒနာတတိပဋ္ဌာန်ထဲမှာတေချာထည့်ကြည့်နှာသီးပြားရဲ့ဝင်လေထွက်လေလေးရှုတာ အဲ့ဒီဝင်လေထွက်လေလေးဟာလေဆိုတာကဝါယောဓာတ်လေဆိုတာဘာဓာတ်လဲဝါယောဓာတ်အဲ့ဒီဝါယောဓာတ်ကယုတ်တရားလားနံတရားလားယုတ်တရားအဲ့ဒီယုတ်တရားရှုတာဖြစ်တဲ့တွင်နှာသီးပြားနဲ့နှာခေါင်းမှာနှာသီးပြားနှာခမ်းပြားလေးနဲ့လေတက်ကလေးထိသွားတာသို့မဟုတ်နှာခေါင်းထိပ်ပြားလေးနဲ့လေတက်ကလေးထိသွားတာအဲ့ဒါလေးကိုရှုသွားတာလေပဲတတိပဋ္ဌာန်နဲ့ပြောရင်ကာယ ानु ပဒနာတတိပဋ္ဌာန် ဌာန်အာနာပါနကမ္မဋ္ဌာန်ကာယ ानु ပဒနာတတိပဌာန်ပဲအဲ့ဒီမှာဒီဖောင်းတဲ့ပိန်နေဆိုတာလေးပဲနှာတိပြားကလေလေဝင်လာတဲ့ကဝမ်းပိုက်လေးပါဖြစ်သွားတယ်ဖောင်းလာတယ်နှာတိပြားကလေလေထွက်သွားတဲ့ကဝမ်းပိုက်လေးပါဖြစ်သွားတယ်အဲ့ဒီဟာဒီဝမ်းပိုက်ကြီးကိုဘုန်းကြီးတို့ရှုတာမဟုတ်ဘူးအဲ့ဒီနေရာကစောင့်ရှုတာရှုတာကလေဓာတ်ကိုရှုတာဘာဓာတ်ကိုရှုတာလဲလေဓာတ်လေဓာတ်ဆိုတာဝါယောဝါယောဓာတ်ဟာရုပ်တရားလားနံတရားလား အဲရုပ်တရားဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီဝမ်းပိုက်ရဲ့ဒီဖောင်းမှုပိန်မှုလေးရှုတာလည်းပဲကာယ ानु ပါဒနာတတိပဋ္ဌာန်ဟောဒါဘုန်းကြီးတို့ကရှုနေတာတွေကတတိပဋ္ဌာန်နဲ့ပြောရင်ကာယ ानु ပါဒနာတတိပဋ္ဌာန်တွေပဲအဲ့ဒီကာယ ानु ပါဒနာတတိပဋ္ဌာန်ကို ရှုတဲ့အခါမှာကျေးဇူးရှင်မာစီဆရာတော်ဘုရားကြီးကဘာပြောလဲဆိုတော့မှန်စွာအမှန်တိုင်းသိအောင်ရှုရမယ်တဲ့ရှုရှုနဲ့ဒီတိုင်းရှုနေုံနဲ့ဘာမှမသိရင်ဘုန်းကြီးတို့ယောဂီများအာအိမ်မက်မက်တလို့ဖြစ်နေမှာပေါ့ ဟုတ်တယ်မဟုတ်လားအာအိမ်မက်မဲ့တယ်အိမ်မက်တော့မဲ့တယ်သူပြန်ပြောတတ်ကလားအခုကိုဟာရှုတယ်ရှုတယ်ဆိုဘာမှမသိရင်ဘာမှတိတ်ပဲမရှိဘူးဟုတ်တယ်မဟုတ်လားဒါကြောင့်မို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဆံပုံလေးပေးထားခဲ့တယ်အဲဒီဆံပုံလေးဆိုကြည့်အောင်ကိုအမှုအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမှုအရာဖြစ်တိုင်းမှာ မှန်စွာသိရမည်နှကောင်းလုံးဆိုကြည့်ပါကဲဒီတော့ကိုယ်မူရလေးဖြစ်တိုင်းရှုတဲ့အခါမှန်စွာသိရမယ်ဆိုတော့ဘယ်လိုသိရမှာလဲဘယ်လိုသိရမှာလဲဆိုတော့ခုဘုန်းကြီးတို့ညွှန်ကြားတာလေးကိုပဲဘုန်းကြီးပြောမယ်လေဖောင်းမှုပိတ်မှုလေးရှုတာလေးဟာ အခုယောဂီတို့ကဖောင်းနေပိန်နေလို့ရှုနေတယ်ရှုတဲ့အခါမှာပထမပိုင်းမှာတော့ယောဂီရှုနေတာဖောင်းနေဆိုရင်ပိုက်ကြီးဖောင်းလာတာသိတယ်ပိန်နေဆိုရင်ပိုက်ကြီးပိန်သွားတာသိတယ်ယောဂီပုဂ္ဂိုလ်ဟာဒီဝမ်းပိုက်ကြီးပိန်တာဝမ်းပိုက်ကြီးလျှော့တာတင်းတာဒါပဲသိနေတယ်ယောဂပိုက်ကြီးဖောင်းတာယောဂပိုက်ကြီးပိန်တာအဲ့ဒီဝမ်းပိုက်ဆိုတာကပြင်းညက်ပဲဝမ်းပိုက်ဆိုတာဘာလဲတရားဆိုတာကပရမတ်ပဲတရားဆိုတာဘာလဲ ပရမတ်ဆိုတော့ပညာကြီးမြင်လို့တရားမြင်မှာမလားပရမတ်ကိုမြင်မှတရားမြင်မှာဟုတ်တယ်မဟုတ်လားပရမတ်ကိုမြင်အောင်ရှုရတယ်ဆိုတာကပရမတ်ဆိုတာကသဘောလေးပဲရှိတာဘာပဲရှိလဲသဘောလေးပဲရှိတာဘုန်းကြီးတို့ယောဂီများသဘောပဲအဲ့တော့အခုဒီ one byte ကိုဘုန်းကြီးတို့ယောဂီများကရှုနေတယ်သို့တော့အစပိုင်းမှာစရှုပစားမှာဘယ်ပုဂ္ဂိုလ်မှတကယ်ပရမတ်ကိုတွေ့မှာမဟုတ်ဘူးပညာကိုပဲတွေ့မယ် ပရမတ်ကစရှုပါဆိုဘာမှစရှုလို့ကိုဒီပုဂ္ဂိုလ်စရှုစားဘယ်လိုမှမရှုနိုင်ဘူးတကယ်ကိုတော့ပညာဆိုတဲ့တစ္ဆာပညာဆိုတဲ့အမည်နာမလေးထည့်ရှုလို့ဆိုတာဖောင်းတယ်ဆိုရင်ဝမ်းမကလေးဖောင်းပိန်တယ်ဆိုရင်ဝမ်းမကလေးပိန်တယ်ဒါလေးပုံမှာရှုနေတဲ့အခါရှုထက်ခါထက်ခါထက်ခါထက်ခါရှုထက်ခါထက်ခါရှုလို့ရှုစိတ်ကဘေးကိုမလွတ်တော့ဘူးကာမေသနာကာမဂုဏ်အာယုန်နဲ့စတဲ့စိတ်တွေမရှိတော့ဘူး ဗျာပါရစိတ်ဆူစိတ်ပြက်တာတွေလည်းမဝင်တော့ဌိနမိတ်တာအိမ်ငိုက်တာတွေလည်းမရှိတော့ဥဒိစ္စကိုကိုစားယုံမှမှုတွေလည်းမရှိတော့အဲပြန်လို့ပူပန်မှုတွေလည်းမရှိတော့ဝိဇိကိစ္စယုံမှမှုတွေလည်းမရှိတော့အဲ့ဒီမှာမဆေကြီးတွေပဲဖောင်းနေဆိုရင်ဖောင်းနေအာယုံလေးပေါ်မှာပဲတီးသွားတယ်ပိန်နေဆိုရင်ပိန်နေအာယုံလေးပေါ်မှာပဲတီးသွားတယ်နောက်တစ်ခါဖောင်းလာရင်ဖောင်းနေပိန်သွားရင်ပိန်နေဒီပေါ်မှာပဲရှုစိတ်ကဘယ်မှမသွားတော့ အဲ့ဒီမှာရှုစိတ်ကဒီဝမ်းပဲရဲ့ဖောင်းမှုပိန်မှုအာယုံလေးပုံမှာကြာရှည်စွာမြဲလာတဲ့အခါကာလကြတော့ဒီပုံမှာ အနေများလာပြီဆိုရင် အနေချားလာတဲ့အခါအမှန်သိမလားအမှားသိမလားကဲဥပမာပြောမယ်လေမိမိတို့ဒီမှာတငယ်ချင်းတယောက်နဲ့တွေ့တယ်တွေ့လို့သူနဲ့ပေါင်းပင်တယ်ပေါင်းတယ်အဲ့ဒီပုဂ္ဂိုလ်ရဲ့အကြောင်းသိဖို့အတွက်တခဏလေးပေါင်းယူနေသူအကြောင်းသိပါမလားသူအကြောင်းသိခြင်းရင်ဘယ်လိုပေါင်းရမလဲကြာကြာပေါင်းရ ကြာကြာပေါင်းရင်သူ့အကြောင်းကိုသူ့ရဲ့သဘောထားသူ့ရဲ့စိတ်နေစိတ်ထားသူ့ရဲ့အမှုအကျင့်အကုန်လုံးမသိဘူးလားခဏလေးပေါင်းလို့လားကြာကြီးပေါင်းလို့လားအခုခန္ဓာအကြောင်းသိခြင်းယောဂီတို့စိတ်တွေကခန္ဓာကိုခဏနေရမှာလားကြာကြာနေရမှာလားအေးခန္ဓာမှာကြာကြာနေရမှာဒီလိုမနေဘဲနဲ့စိတ်ကအပြင်းကြီးတဲ့ထွက်နေတယ်ဆိုရင်ခန္ဓာအကြောင်းသိပါမလားခန္ဓာအကြောင်းလုံးဝမသိနိုင်အဲ့တော့ခန္ဓာကိုယ်ပေါ်မှာကြာကြာလေးနေရအခုနိဝရဏတရားတွေကင်းသွားပြီစိတ်ပြန့်လွတ်မှုတွေမရှိတော့ စိတ်ပြန့်လွင့်မှုတွေမရှိတော့ဒီရှုမှတ်တဲ့အာယုံဖြစ်တဲ့ဖောင်းအာယုံပိန်အာယုံပေါ်မှာဘုန်းကြီးတို့ယောဂီများက10မိနစ်15မိနစ်မိနစ်20ကြာကြာလေးနေသွားပြီအဲ့ဒီလိုကြာကြာနေလာတဲ့အခါကျတော့စိုးစိုးကတော့ဝမ်းပိုက်ဆိုတာကြီးဖောင်းလာတာတည်တယ်ဝမ်းပိုက်ကြီးပိန်သွားတာတည်တယ်အခုဒီပေါ်မှာအနေချမ်းလာပြီစိတ်ကဘယ်ပေါ်မှမသွားတော့ဒီပေါ်မှာပဲကြာလာအဲ့ဒီမှာနေချမ်းလာတဲ့အခါဝမ်းပိုက်ဆိုတဲ့ပြဉ္ညာတရံပြောက်ပြီးတော့တင်းလာတဲ့သဘောလေးတွေ့တယ် တင်းလာတဲ့သဘောမှမှတစ်ချက်တည်းမဟုတ်ဘူးနော်တဆင်ပြီးတဆင်တဆင်ပြီးတဆင်တဆင်ပြီးတဆင်တဆင်ပြီးတဆင်တင်းတင်းတင်းတင်းလာတဲ့သဘောလေးတွေ့လာတယ်တရွေချင်းတရွေချင်းပိန်သွားတဲ့ခံမှာလဲဝမ်းပိုက်ဆိုတဲ့ပြဉ္ညာတရံပြောက်ပြီးတော့ဟောတရွေချင်းတရွေချင်းရော့ရော့ရော့ရော့ရော့ရော့ရော့ရော့ရော့ရော့ကြသွားပြီးတော့ပိန်ကျသွားတဲ့သဘောတွေ့ရတယ်အဲ့ဒီလိုတင်းလာတဲ့သဘောရော့သွားတဲ့သဘောဆိုတာဓာတ်နဲ့ပြောရင်ဝါယောတံဘာတတ်ပါလိမ့်မယ်ဝါယောတံဝါယောတံပဲ အဲ့ဒီဝါယောဓာတ်ကရုပ်တရားဝါယောဓာတ်ကဘာတရားကဲတိတိနေတဲ့စိတ်ကလေးကဘာတရားလဲကဲဒီတော့ဖောင်းနေလို့ရှုနေတဲ့အခါကိုအမှန်သိလာပြီဆိုတော့ယုံနဲ့နာကိုမသိဘူးလားကဲယုံနဲ့နာကိုမှန်သိလားယုံနဲ့ပဲလို့အမှန်သိလာရင်ငါဆိုတာရှိသေးလားမရှိပါဘူးသူဆိုတာရှိသေးလားမရှိပါဘူးပုဂ္ဂိုလ်တ attva ရှိသေးလားမရှိပါဘူးယောက်ျားမိန်းမရှိသေးလားမရှိပါဘူးမရှိတော့ဘူးဘာနဲ့ပါပဲရှိတယ် ကဲဒီလိုဆိုရင်ငါဆိုတဲ့အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလားအမှန်မြင်လို့လားအမှားမြင်လို့လားအမှန်မြင်လိုက်တာနဲ့အမှားဒိဋ္ဌိမစင်ဘူးလားအလင်းရောက်လာတာနဲ့အမှောင်ပြောက်မသွားဘူးလားအခုဒီမှာဉာဏ်အလင်းရောက်သွားတယ်ဒီပေါ်မှာဒီပေါ်မှာရှုစိတ်ကလေးနိဗ္ဗာန်တရားတွေကင်းဖို့ပထမလိုတယ်နိဗ္ဗာန်တရားတွေကင်းသွားပြီဆိုရင်ဒီသူ့ရဲ့တဘာဝအမှန်လေးကိုသိလာတယ်ဘုန်းကြီးတို့မြတ်စွာဘုရားကဓမ္မဆိုတာ သဘောတဲ့ဓမ္မဆိုတာဘာလဲသဘောဆိုတာဓမ္မပဲတရားပဲတရားဆိုတာသဘောသဘောဆိုတာတရားတရားတွေ့ကျင်တဲ့ပုဂ္ဂိုလ်ဟာသဘောကိုတွေ့အောင်ရှုရတယ်ဘာကိုတွေ့အောင်ရှုရလဲဒီတရားမြင်ကျင်တဲ့ပုဂ္ဂိုလ်ဟာသဘောကိုမြင်အောင်ရှုရတယ်သဘောမြင်ပြီသဘောသိပြီသဘောတွေ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမတွေ့ဘူးလားတရားမသိဘူးလား ဘာတရားသိတာလဲဆိုရင် ရုပ်တရားနဲ့နာတရားသိတယ်။ဟောယုံနာကိုသိတယ်။ဒါအမှန်သိလားအမှားသိလား။တရားသိတာလားမတရားသိတာလား။အေးအဲ့ဒီလိုဘုန်းကြီးတို့ဒီအမှန်ဉာဏ်အမှန်သိပြီဆိုရင်တတန္တရာလုံးကဆွဲလာခဲ့တဲ့အတ္တဒိဋ္ဌိသက္ကာဒိဋ္ဌိပြုတ်ပြီ။အတ္တဒိဋ္ဌိသက္ကာဒိဋ္ဌိပြုတ်ပြီဆို အပေကတော့မလွတ်နိုင်ဘူးလား။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများယုံနာမြင်လျင်ဒိဋ္ဌိစင် ပယ်ကွင်လွတ်နိုင်သည်တဲ့ဒါလေးဆိုမယ်ယုံနံမြင်လျင်ဒိဋ္ဌိစဉ်ပယ်ကွင်လွတ်နိုင်သည်ဆိုကြည့်လိုက် ယုံနာမြင်သွားပြီဆိုရင်ဘုန်းကြီးတို့ယောဂီများအမှန်မြင်ပြီဖြစ်တဲ့အတွက်တရားမြင်သွားပြီတရားတွေ့သွားပြီဆက်ရှုဆက်ရှုတဲ့အခါကျတော့ဒီယုတ်တရားနဲ့တရားတွေဒီပေါ်မှာရှုစိတ်တွေမြဲမြဲဆွဲဆွဲလေးတည်နေတယ်။ဖောင်းနေဆိုရင်ဖောင်းနေအာယုံလေးပေါ်မှာပင်နေဆိုပင်နေအာယုံလေးပေါ်မှာဒီပေါ်မှာရှုရင်းရှုရင်းနဲ့ပဲဉာဏ်ကပေါ်လာတယ်။ဖောင်းတာလေးရလည်းပဲဖောင်းနေလို့ရှုရင်ရှုပြီးရင်ရှိသေးလား။မရှိတော့ဘူး။မရှိတော့ဘူး။ဘာဖြစ်သွားတာလဲ။ ဖြစ်သွားပြီလေမရှိတော့နောက်တစ်ခါပိန်မှုအာယုံအစ်စ်မပေါ်ဘူးလားပေါ်လာတော့ယောဂီကပိန်အာယုံလေးမရှိဘူးလားရှုလိုက်တော့ပိန်နာလေးရှိသေးလားမရှိတော့ဘူးဘာဖြစ်သွားတာလဲဖြစ်သွားပြီဖြောက်သွားပြီရှုနေတဲ့ရှုစိတ်ကလေးကရှုပြီးတာနဲ့ရှိသေးလားပထမရှုတဲ့စိတ်ဟာနောက်ရှုစိတ်ကြတော့ရှိသေးရလားနောက်ထပ်အစ်စ်နောက်ထပ်အစ်စ်နောက်ထပ်အစ်စ်ကြီးတယ်ပဲဒီတိုင်းပဲမြဲတာတွေ့တာလားမမြဲတာတွေ့တာလား မမြဲတာတွေ့ပြီဆိုရင်တရားတွေ့တာလားမတရားတွေ့တာလားတရားတွေ့တာပါဗျာမြတ်စွာဘုရားကတပ်ပိသင်္ခါရအနိစ္စရုပ်တရားနံတရားသင်္ခါရတရားတွေမြဲတယ်ဟောသလားမမြဲဘူးဟောသလားမမြဲပါဘူးအခုယောဂီဒီမှာခန္ဓာညာစိုက်ပြီးရှုနေတော့မြဲတာတွေ့သလားမမြဲတာတွေ့သလားမြဲတာတွေ့ပါဘုရားဟောနဲ့ကိုယ်တွေနဲ့ကန့်ညီသလားမကန့်ညီဘူးလားမကန့်ညီပါဘူးအဲ့ဒီပုဂ္ဂိုလ်တရားတွေ့ပြီတရားမြင်ပြီဟုတ်တယ်မဟုတ်လားအဲ့ဒီမမြဲတာတွေကြီးတဲ့ဘုန်းကြီးတို့ယောဂီများမြင်လာရင် မာနဆင်တယ်။ဘာဆင်သွားလဲ။ကိုကိုကိုသိပြီးတော့ကိုကိုကိုချမ်းသာလာပြီ။ကိုကိုကိုပညာတက်လာပြီ။ကိုကိုကိုရုပ်ဆင်းအင်္ဂါတွေတင့်တယ်လာပြီ။စသည်ဖြင့်တချို့ကပညာမာနတချို့ကပစ္စည်းမာနတချို့ကဂုဏ်မာနတချို့ကအလှမာနစသည်ဖြင့်ကိုယ်မာနလေးနဲ့ကိုရှိကြတယ်ဒါပေမဲ့အဲ့ဒီမမြဲတဲ့သဘောကိုသာကိုယ်တိုင်ညံသက်ဝင်သွားရင်ဒီမာနတွေမကင်ဘူးလားမကင်ပါဘူးမာနကင်းသွားတယ် ခွေးတို့ယောဂီများအဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ကမာနကင်းသွားတယ်မမြဲတာတိအဲ့ဒီကနေဆက်ရှုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဒီခန္ဓာကိုယ်ကြီးကမမြဲတာကြီးတွေ့တော့ကိုထင်ထားတာကဒီခန္ဓာကိုယ်ကြီးမြဲတယ်ဒီခန္ဓာကိုယ်ကြီးရှိလို့ကောင်းစားတယ်ချမ်းသာတယ်ထင်းနေတာအခုခန္ဓာကိုယ်ကြီးဟာကြည့်လိုက်အစိမ့်စိမ့်အမွာမှာဘယ်ရုပ်တရားလေးပဲရှုရှုဘယ်နာတရားလေးပဲရှုရှုမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲပါဘူး မမြဲတာကြီးတွေတွေ့နေရတော့ဒီဖြစ်မှုပြက်မှုတွေမပြတ်နှိမ့်ဆက်နေတာကိုအမြဲတမ်းမြင်နိုင်ကြားနိုင်နားနိုင်စားနိုင်ရှုရှုချင်တာရှုဒီတိုင်းကြီးတွေဖြစ်နေတဲ့အခါကျတော့ဟောချမ်းသာမလားဆင်းရဲမလားဘလို့မှဒီခန္ဓာကိုယ်ကြီးတိမ့်ပိုက်ထားရတာချမ်းသာလေကိုမထင်တော့တကယ်ကိုဆင်းရဲတုံးဆင်းရဲခဲ့ကြီးငါပွေ့ပိုက်ထားရတာပါလားဆိုပြီးတော့စိတ်တည်ဆင်းရဲလာတယ်မချမ်းသာတော့အဲ့ဒီဆင်းရဲကိုသာကိုယ်တိုင်တွေ့ တဏှာကင်းတယ်ဘာကင်းလဲတဏှာကင်းတယ်ဆင်းရဲကိုယ်တိုင်တွေ့အောင်ရှာဒီဆင်းရဲမြင်ပြီဆိုရင်လုံးဝလူချင်တာနှစ်သက်တာမြတ်လို့တာဘာမှရှိတော့အေးအဲ့ဒီကနေဆက်ရှုကိုယ်လူတိုင်းမဖြစ်ဘူးသူသဘောတိုင်းသူဖြစ်နေတဲ့သဘောပဲလို့သိပြီဆိုရင်ဒိဋ္ဌိကင်းတယ်တဏမာနဒိဋ္ဌိမမြဲတဲ့သဘောဆင်းရဲတဲ့သဘောစိုးမရတဲ့သဘောဒီသဘောလေး၃မျိုးကိုမြင်အောင်ကြည့် အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဒါမြင်အောင်ရှုဝိပဿနာရှုတယ်ဆိုတာဒါမြင်အောင်ရှုတာအဲ့ဒါမြင်ပြီဆိုရင်တဏမာနာဒိဋ္ဌိမကင်းဘူးလားဗျာကင်းသွားပြီအဲ့လိုဆိုရင် မချမ်းသာဘူးလားဒါတွေရှိနေလို့တဏရှိနေလို့မာနာရှိနေလို့ဒိဋ္ဌိရှိနေလို့ကိုဆင်းရဲနေတာဒါလေးတွေတည်ငါတည်ငါကင်းအောင်ရှုနိုင်ရင်တည်ငါမချမ်းသာဘူးလား အေးတတင်းကချမ်းသာသွားတာပဲခုတရားရှုမှတ်နေတဲ့အခက်ကလေးမှာမိမိဟာ10မိနစ်လောက်ရှုမှတ်နိုင်ရင်10မိနစ်ချမ်းသာနေတာပဲလောဘဒေါသတွေအကုန်ကင်းနေပြီတဏမာနတွေကင်းနေပြီမိမိမိနစ်30ရှုမှတ်နိုင်ရင်မိနစ်30ချမ်းသာတာပဲတဏှာရှုမှတ်နိုင်ရင်တဏှာချမ်းသာတာပဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်တရားဘုရားတိုင်းဘုရားတိုင်းလက်မလွတ်တဲ့တရားဘုရားရှင်တိုင်းဘုရားရှင်တိုင်းဟောကြားတော်မူတဲ့သွားတဲ့တရား ဘုရားယဟနာပြည့်စုံကဗုဒ္ဓရှင်မြတ်တွေအားလုံးဟာဒီတတိပဋ္ဌာန်နဲ့ပဲဖြူတန်းဝင်ကြတာဖြစ်ပါတယ်ဒါကြောင့်ယနေ့ဘုန်းကြီးတို့ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာလာရောက်ပြီးတော့အချိန်ပြည့်အားထုတ်ကြတဲ့ပုဂ္ဂိုလ်များဒါနေခင်းပိုင်းလေးမှာလာလာပြီးတော့အချိန်ပိုင်းလောက်အားထုတ်ကြတဲ့ပုဂ္ဂိုလ်များလည်းရှိပါအဲ့ဒီပုဂ္ဂိုလ်များဟာအချိန်ပိုင်းအားထုတ်နိုင်ရင်အချိန်ပိုင်းဆင်းရဲမငြိမ်ဘူးလားငြိမ်ပါဘူး အချင်းပြည့်အထုနိုင်တဲ့ပုဂ္ဂိုလ်ကလည်းပဲနိဗ္ဗာန်တရားတွေကင်းလို့အာယုံမစိတ်တွေမြဲသွားပြီဆိုရင်အချင်းပြည့်ဆင်းရဲတွေမကင်းဘူးလားဗျာဆင်းရဲကင်းတာပဲအခုဘုန်းကြီးတို့ညာပိုင်းလေးမှာအချင်းရလို့ညာပိုင်းလေးမှာလာပြီးတရားနာမယ်တရားနာရင်းနဲ့အခု9မိနစ်ဝိပဿနာလုပ်ငန်းလေးမလုပ်ရဘူးလားအဲ့ဒီ9မိနစ်ပြည့်ပြည့်ဝဝလေးအာယုံမစိတ်မိနေအောင်ရှုမှတ်နေ9မိနစ်ဆင်းရဲတွေမငြိမ်ဘူးလားဒီတန်းကြောင့်မိမိတို့ဒီတတိပဋ္ဌာန်တရား ရှုမှတ်နိုင်ရင်ရှုမှတ်နိုင်တယ်လို့အကျိုးမများဘူးလားဆင်းရဲတွေမငြိမ်ဘူးလားဗျာဒီသတိပဋ္ဌာန်တရားရှုနည်းလေးရသွားပြီဆိုရင်ဒီဓမ္မယုံမှမဟုတ်ပါဘူးမိမိအိမ်မှာလည်းမိမိရှုမှတ်လို့မရဘူးလားရှုမှတ်နည်းလေးရသွားလို့ရှုမှတ်သွားရင်ရှုမှတ်နိုင်တယ်လို့မိမိရဲ့စိတ်ဖြစ်စီမှုတွေနည်းနည်းလေးရှုမှတ်နိုင်ရင်နည်းနည်းမသက်သာဘူးလားများများရှုမှတ်ရင်များများဒီစိတ်ဖြစ်စီမှုတွေမသက်သာဘူးလားဗျာ ဒီစိတ်ပြည့်စုံမှုတွေကင်းသွားရင်ဆင်းရဲတော်တင်တော့မငြိမ်ဘူးလားဗျာဆင်းရဲငြိမ့်သွားတာပဲဒါကြောင့်ဆက်လက်ပြီးတော့ရှုမှတ်လို့ဒီတတိပဋ္ဌာဝိပဿနာတရားတဲ့ရှုမှတ်လို့ဖြစ်ပျက်တဲ့ဉာဏ်နိစ္စဒုက္ခအနတ္တသဘောတွေသိလို့ဒီဉာဏ်နဲ့အဆင့်ဆင့်ရင့်ကျက်ပြည့်စုံပြီဆိုရင်ဘုန်းကြီးတို့ယောဂီများဖြစ်မှုပြက်မှုတွေပြတ်ဆဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားဒါကြောင့်ဒီနေ့ဘုန်းကြီးတို့ယောဂီများကာယ ानु ပဒနာအချင်းချုပ်လေးဘုန်းကြီးပြောပြတယ် ဒါကြောင့်ဒီကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရား၄ပါးမှာဘယ်တတိပဋ္ဌာန်ပဲရှုရှုကာယ ानु ပဒနာပဲရှုရှုဝေဒနာကိုပဲရှုရှုစိတ်ဓာတ်ကိုပဲရှုရှုသဘောကိုပဲရှုရှုအဲ့ဒီတတိပဋ္ဌာန်၄ပါးဘယ်အာယုံကိုပဲရှုရှုရှုမှအားထုတ်သွားရင်ဝိပဿနာဉာဏ်နဲ့ဘုန်းကြီးယောဂီများဒီလိုအရင်စင်ပြင့်ပြီးတော့ဝိပဿနာဉာဏ်အားဖြင့်ပြည့်စုံပြီဆိုရင်ဖြစ်မှုပြည့်မှုတွေပြည့်စဲသွားတဲ့အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှမတွေ့နိုင်ဘူးလား ဒါကြောင့်ဒီတတိပဋ္ဌာန်နိလန်အတိုင်းလိုက်နာပြီးတော့ကျင့်သုံးပွားများအထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း